မနေ့ကလူအတုတဲ့ယောဂီပုဂ္ဂိုလ်များလွယ်လွယ်လေးနဲ့သိရအောင်တကယ်ရှိအဟုတ်ရှိတဲ့ပရမတ္ထမျက်မှောက်တွေ့ရတဲ့နာနဲ့ရုပ်တရားတွေသိရအောင်ခရယာမှထိုင်ချဲမှာပေါ့လေ အဲဒီခန္ရုပ်အမူအရာကိုရှုမှလို့ရှိရင်နတရားနဲ့ယုတ်တရားတရားယူကွဲတွဲပြီးတော့ဟောလို့ဖြစ်နေပုံလေးကြီးသိနိုင်ပါတယ်ဆိုတာဟောလေပုံစံလေးထုတ်ပြသွားပါတယ်မပြီးပြတ်သေးပါဘူးဒီနေ့ဆက်လက်ပြီးတော့ရှင်းရှင်းသင်ပြပါဦးမယ် စိတ်ခိုက်စိတ်ခိုက်လိုက်ပြီးတော့ရှိရတာဟာတကယ်ရှိအဟုတ်ရှိနေတဲ့မျက်မှောက်တွေ့ကြရတဲ့နာလေးရုပ်တရားတွေကိုကိုယ်တိုင်ကိုယ်ရကြည့်ယူပြီးတော့မရှိလို့မသိလို့ရှိရင်ယုံမတန်တရားတွေဝင်ပြီးတော့အတိလွဲတွေဆုံးဖြတ်ဆုံးဖြတ်ချမ်းလွဲတွေဆုံးဖြတ်လွဲတွေ အထင်လွဲတယ်ဆိုတာယုံမှမှုတွေဆိုတာဒီလိုဖြစ်တတ်တာပါပဲဒီမှာအထင်လွဲတယ်ဆိုတာကတော့တကယ်ရှိအဟုတ်ရှိတွဲပြီးတော့ဖြစ်နေတာကတော့နည်းနည်းတော့ကိုကသူတို့ဖြစ်စေမှလိုက်ပြီးတော့မရှိတော့နာမလည်းမသိယုံမှလည်းမသိနာဆက်ဆက်ဖြစ်ပုံလည်းမသိယုံဆက်ဆက်ဖြစ်ပုံလည်းမသိ အမှန်မသိတာပေါ့အမှန်မသိတာမောဟလို့ခေါ်ပါတယ်တရားကြီးအဝိဇ္ဇာလို့လည်းခေါ်ပါတယ်အဝိဇ္ဇာဆိုတာအမှန်မသိတာပေါ့အရှိအရှိတိုင်းအမှန်မသိတာပေါ့မမသိရုံနဲ့မဟုတ်ဘူးအလွဲလိုက်ဆောက်ကြည့်တတ်တာပဲအဲ့ဒါလည်းအဝိဇ္ဇာခေါ်တာပါမမသိတာကအပတိပါတိအဝိဇ္ဇာခေါ်ပြီးတော့အလွဲကြီးကြည့်တာကတော့ရှိမှားရတော့ မိစ္ဆာပฏิပတ်ဒီအဝိဇ္ဇာခေါ်တယ်။ဒိဋ္ဌလာဖုံးနေတဲ့မျက်စိဟာမြင်ဝဲကိုအရှင်းမမြင်တာလည်းရှိတတ်တယ်လို့မြင်နေမယ်လို့ဥရဝါကအမှန်မမြင်ရှိတတ်တယ်လို့ပေါ့လေမကြည့်ဘူးအဝိဇ္ဇာဒီမှာအဝိဇ္ဇာဖုံးနေတဲ့စိတ်ဟာလည်းပဲအရှင်းတဘာဝအဖြစ်ကိုလည်းပဲမမြင်တတ်ပါဘူး ရင်လည်းပဲအလွဲရည်ပဲရှင်တတ်ပါလိမ့်မယ်။ဒါကတော့သဘာဝပါပဲ။အမှန်မမြင်ဘူးဆိုလို့ရှိရင်အလွဲရည်ရင်တော့ပါရပြန်ရှိရှိလို့ရှိရင်ကာယဟုမုန်းကြရှိလို့ရှိရင်လည်းမုန်းမှုပေါ့။ရှိမှုမုန်းမှုတွေဖြစ်လာတော့ရှိမှုရတဲ့တချို့ကြီးအားကောင်းပြီးတော့ကာယဆွဲလမ်းမှုတွေဖြစ်တတ်တာပဲ။ ဓမ္မရှင်းခုအာမကောင်းတဲ့တဏှာပေါ့အာနေတဲ့တဏှာနောက်တစ်ခုမှာဖြစ်ခြင်းဆွဲလာမှုဖြစ်သွားတော့ဘလုံးဝတဏှာအာကောင်းတဲ့တဏှာဖြစ်သွားတယ်ဘာရတတ်မှုဖြစ်တယ်လို့ထုတ်သူပဲအတ္တပဲလို့ဒီဝအတ္တအတက်ကောင်လေးပဲလို့ဒီလိုပဲအလွဲထင်ရပါတယ်။နာယုတ်ကို သူတို့ဖြစ်စေမရှိတော့အမှန်တိုင်းမတည်ဘူးဆိုရင်စိတ်ဟာတိတ်ဆော်သွားပြီအမှန်တိုင်းမတည်ဘူးဆိုရင်ဟောစိတ်ကတိတ်ဆော်သွားပြီဥပလတ္တဖြစ်သွားပြီအဲ့တော့ဟာငါကလည်းပဲအတ္တလေးရှိတယ်ဆိုတော့တေယဝုပလတ္တအမှန်လွဲအတ္တလေးရှိတယ်ဆိုတော့ပြီးခဲ့တဲ့စိတ်ကဥပလတ္တအတိလွဲနောက်အယူဆလွဲပါ ဒိဋ္ဌိဝိပါဒတာဆိုတာပါလေအမှန်လွဲချော်မှုအတိလွဲချော်မှုနဲ့ဒီဥစ္စာလွဲချော်မှုကိုလည်းနောက်ဆုံးဖြစ်တော့တာပါပဲအဲဒါဒိဋ္ဌိလို့ခေါ်တာပါပဲအဲ့ဒီဒိဋ္ဌိပြုတ်ရပါရမှုလည်းပြုတ်ရအောင်ပါရဆွဲလမ်းပြီးတော့သာသနာ့ဆွဲဆွဲလမ်းတဲ့နာလည်းပြုတ်ရအောင် ချိန်မှဆွဲလာဖို့တခါလည်းကြိုးရအောင်ဆိုပြီးတော့သူတို့ဖြစ်ဆက်မှာလိုက်လိုက်ပြီးတော့ရှုမှရတယ်ဆိုတာနားလည်ဖို့လိုပါတယ်အကူကယောဂီကဖြစ်ပေါ်သမျှတွေကိုဖြစ်တိုင်းမလွတ်တမ်းမှတ်နိုင်အောင်ကြောင်းကြဆိုင်မယ်ဆိုတာပေါ့အပူရည် လုံးလုံးကြာကြာတက်တက်ကြာကြာလေးရှိတယ်သဘောရိယခေါ်ပါတယ်။အမြဲတည်းရှိနေတာပဲဒီဝိရိယကအဲ့ဒီသက်တာနဲ့ကြောက်ရဆိုင်ကိုဝိရိယတစ်စီရှိနေလို့ရှိရဲ့နောက်ပိုင်းကဆွေးမြဲစွာရှုမှတ်ဖို့တတိကပါလာတော့တာပါပဲရှုခွင့်အာယုံမှာရှုခွင့်အာယုံမှာတတိကသွားလို့ရှိရဲ့ စိတ်လည်းဘယ်မှမပြေတော့ပါဘူးသမာဓိလည်းဖြစ်လာတာပါပဲဝိရိယကသတိကလက်မခံပယ်လာတယ်သူ့လက်မခံဘူးတတိကစိတ်ရှင်ဉာဏ်မဝင်ရအောင်ကာကွယ်ပိတ်ဆို့ပြီးသမာဓိကကျွမ်းမြတ်စွာမှတ်မိအောင်မှစိတ်ကလေး ငြိမ်ကြသွားအောင်သူ့ရှိရှိဖြစ်သွားအောင်သူကပြုလုပ်မလှုပ်တော့ဘူးဖြစ်သေးတယ်ဒီခါမှာသမတိရာဂတွေတော့မလှုပ်တော့ဘူးဒေါသတွေညစ်တဲ့ဒေါသတွေလည်းမလှုပ်တော့ဘူးငြိမ်ကြတော့တာပဲကျွန်တော်ဆိုရင်ပဲတော်တော်ကောင်းနေပြီပဲနောက်အလေးကျင့်လုပ်ပြီးတော့ အားဆက်ပြီးတော့ကြောင်းကြစိတ်ပါများတဲ့ခါကျတော့စိတ်သက်တဲ့သဘောလေးတွေလည်းငကိုရရှိတယ်ဖြစ်ဖြစ်ပြီးတော့အဲဒီခါကျတော့စိတ်ကလည်းကြိုက်လာတယ်ဝိရိယကသူကိစ္စတွေသူဆောင်ရတာမဟုတ်ဘူးအယုံမရှိရင်ကြက်အောင်လို့စိတ်သက်ကြိုက်အောင်လည်းသူကလုပ်ပြီးဥတီကျမှအောင်လည်းပဲသူကလုပ်ပြီးရှုခွင့်သာဖြောက်ပြီးတယ်သူကအဲလိုလေး ဲအောင်လို့ဒီလိုဖြောက်ကြည့်တယ်ကွာအားပေးတယ်သူကဥဒိတ်ကိုလည်းသိသွားတာစိုက်ပြီးတော့တင့်ချသွားတာစိုက်သွားတာကဓမ္မကြီးပေါ့တင့်သွားတာကခန္ဓာဥဒိတ်ပေါ့အဲ့ဒီသဘောတရားလေးပေါ်မှာစိတ်ကလေးတိုက်ချတိုက်ချတော့လို့ရှိရဲ့။နာသဘောတရားလေးပေါ်မှာစိတ်တိုက်ချတော့ရင်နာသဘောတည်တာပေါ့ ကထိုင်နေတဲ့စိတ်အဖြစ်စဉ်ပေါ်မှာပေါ့ဒီစိတ်ကလေးကြတော့အနာတရားကြည့်တာပေါ့ထိုင်တဲ့ရုပ်အဖြစ်စဉ်ပေါ်မှာပေါ့ဒီတောင်းသေးလေးကြသွားတဲ့ဖြစ်စီကြီးပေါ်မှာပေါ့ဒီသိကြသွားလို့ရှိရင်ရုပ်တရားတွေကြည့်တာပေါ့စိတ်ခါစိတ်ကမလွတ်တတ်မှတ်လို့ရှိရင်တခါတခါနံတရားတခါတခါရုပ်တရားမရှိမလို့နာမည်ရုပ်တရားတွေကိုယ်ကြည့်တာတော့ဒါပါပဲ။ အဲဒီခါကြလို့ရှိရင်စိတ်သာကြည့်ပေါ့တကယ်ကြီးအဟုတ်ရှိနေတဲ့နာနဲ့ယုတ်တရားဟာအသက်ရှင်နေတဲ့အတ္တဇီဝအတ္တမဟုတ်ဘူးဆိုတာပေါ့ပုဂ္ဂိုလ်တ attva အကောင်လည်းမဟုတ်ဘူးဆိုတာပေါ့ဟုတ်တာကတော့နာနဲ့ယုတ်တရားပဲဆိုတာပေါ့ နာမည်ရုပ်တရားကိုကိုယ်ကိုယ်ပြပြရှင်းရှင်းလင်းလင်းပေါ်လို့ပရမတ္ထသဘာဝကိုအတ္တပိစိတ်ခါပေါ်ပြီးကိုယ်ရိကြည့်နေပြီးတော့ကြွယ်ကြကြည့်နေတာတော့ဒါပါပဲအဲဒါဟာနာမည်ရုပ်တရားကိုဟုတ်တိုင်းမှဆိုကြည့်နေတဲ့နမတုပပရိစ္ဆေဒညာလို့ခေါ်ပါတယ်နမရူပနာယာသာဝသက္ကနာ ဒိဋ္ဌိဝိသုဒ္ဓိနာမသာပါတယ်နမရူပနာဆိုင်စက္ခဏမှာဆိုင်တယ်လို့ချိန်လာကတရားဆိုင်ပြီးတော့ရှင်းလဲဆိုအကြောင်းရဆိုင်ပြီးတော့ရှင်းလဲဆိုရှိတယ်ရှိရအောင်လို့ဆက်ပြီးတဲ့ကြပြီးတော့နာယုတ်သဘောတရားကိုပိုက်စားပြီးတော့ကြည်မြင်ခြင်းဒီသာသဝတ္တနာဆိုအောက်တိုင်းမှာဆိုပြီးတော့ ဟိုတိုင်းမှာဆိုအရှိအရှိတိုင်းပေါ့ဟိုတိုင်းမှာဆိုရှိနေလေယထာဝတ္တကဟိုတိုင်းမှာဆိုရှိနေလေရှိနေခြင်းလေဒိဋ္ဌိဝိတ္တိလာမအတိအစင်ကြယ်လို့ခေါ်တယ်မရှိရင်မသိမန္တရုပ်မသိမသိတဲ့ရှင်ကြောင်းကြောင်းဒီနေ့ အလွဲတွေကြည့်တယ်အလွဲတွေကြည့်ပြီဆိုလို့ရှိရင်ကာယတောင်းတမှုသွေးလောင်းမှုတဏှာဖြစ်တယ်လို့နာကောင်လေးကထိုင်တာပဲဆိုတာပေါ့လေကိုရောလည်းဒီနာကောင်လေးကလည်းထိုင်ရတာအခုလည်းငါကောင်ထိုင်တယ်နောက်လည်းပဲဒီဝတ္တခေါ်တဲ့ငါကောင်လေးကလည်းထိုင်တော့မှာပဲဆိုတာပေါ့လေအဲ့ဒီအစွဲကြီးသိရှိအစွဲကြီးဝင်တော့တာပါပဲအခု အဲ့ဒီအစွဲဆင်းသွားတော့နာနဲ့ရုပ်တရားကိုပိုက်စားပြီးသိလိုက်တာလည်းပဲအဲ့ဒီဒိဋ္ဌိတတဝါကောင်လို့ထင်မှတ်တဲ့အစွဲဟာအဲ့ဒါမှဖြစ်ခွင့်ရတော့ပဲနဲ့ကျင်းရှင်းသွားတော့ပါပဲပယ်တယ်ဆိုတော့ကျင်းသွားတော့ပါပဲဒီလိုသူဖြစ်ခွင့်ရတာကိုပြောပါတယ်ဆိုတော့ တော့ရှင်ရင်းကနာမည်ကွဲပြီးတော့ပြီးသွားပြီဆိုရင်အတိကိုရှင်ကြသွားတယ်ဆိုတော့ရှင်ကြတယ်ဆိုတော့အရေးကြီးတယ်ရှင်မှရှင်ကြတာကိုဘာကြီးရှင်သွားတယ်လို့ဆိုတော့ရှိရှိရှိတယ်နတရားလေးကိုအသေးစိတ်ဒါလေးတွေရှိကထံမှာရှိကလုံးအရှိကထံမှာတွေ့နေပြီဆိုရင် အဲ့ဒီခိုင်နဲ့စိတ်စိတ်ရှိရင်ပါလေသူကဒီဝအတ္တအသက်ရှင်နေတဲ့အကောင်လေးလားမဟုတ်ဘူးခိုင်နဲ့စိတ်ကလက်တရားပဲသဘောပဲသူအဲ့ဒီမှာရောကနာသူတို့ထင်တယ်ဘောလို့ဒီဝအတ္တကတ်နေလားရှိနေလားဒီမှာလည်းကတ်နေတာလို့ရှိဘူးခိုင်နဲ့စိတ်တစ်ခုလည်းပဲဒါပဲအပေါ်မပါဘူး ထိုင်ရင်နဲ့လက်ပြားသူပဲအတ္တမဟုတ်ဘူးထိုင်ရင်နဲ့စိတ်အစစ်အမှန်လည်းအတ္တမရှိဘူးထိုင်ရင်နဲ့စိတ်ကြီးအတ္တလည်းမဟုတ်ဘူးသူမှလည်းမရှိဘူးအတ္တသဏ္ဍတဆိုတာသိချင်ရတာပဲသူထိုင်နေရုပ်မှာရောအတ္တလူကတ်နေလားဆိုတော့ထိုင်နေရုပ်ကလည်းပဲတုတ်တင်းနေရုပ်သဘောပဲဒါပဲသိကြတော့တယ်ဒီသဘောရုပ်သဘောသူကိုယ်ကလည်းဇီဝတ္တမဟုတ်ဘူး တတိလောက်ရှားတဲ့ယုတ်ဒီပဲလည်းအတ္တမဟုတ်ဘူးဒီထဲမှာလည်းအတ္တမရှိဘူးသူဘာရှိလဲဆိုတော့ဓမ္မပဲဓမ္မဆိုတာသဘာဝပဲခုနကသဘောကြည့်တတ်တဲ့သဘာဝယုတ်ခါလည်းပဲကလားတတိလောက်ရှားတဲ့သဘာဝပေါ့လားအဲဒီသဘာဝကြီးရှိနေတာပဲကိုယ်စီကိုယ်စီသဘာဝလေးဒါလေးရှိနေတာပဲအဲတော့ရှုမှဒီဟာတွေ့ရတာမဟုတ်လို့ အမှန်တွေ့လိုက်တာနဲ့ပဲအဲ့ဒီနာမယုတ်တရားကြီးကျွဲဖြစ်နေတကယ်ရှိအဟုတ်ရှိနေတဲ့မျက်မှောက်တွေ့နိုင်တဲ့နာယုတ်တရားစုဟာအတိကိုမရှိလို့ရှိရင်တက်ကောင်လေးလို့ဆွဲလန်းတဲ့တက်ကြရာသိရှိပါလိမ့်မယ်ရှိတဲ့ခါကျတော့အဲဒီတက်ကသိရှိမရှိဘူးဒီကရှိတဲ့ရုပ်နာပေါ်မှာအတိအနေနဲ့ပဲဖြစ်လာတယ်ဟုတ်လားအဆွဲချက်ပါတယ် အလင်းရောက်တော့အကောင်ပြောက်သွားပါ့အလင်းရောက်တော့အကောင်ပြောက်သွားတယ်သိသွားတယ်တရားသေးသေးသူတိတာပါတိသွားလဲနာလေးရောက်ဆွဲချေတာလည်းသိတယ်ကွာသိရှိတဲ့ကောင်လေးလို့မဆွဲတော့ဘူးဆွဲရင်ဆွဲသွားတာသူကကဆိုအခုပက္ခဖွင့်ထားတယ်ပက္ခအထဲကသူကမောတာဖြစ်ထားတယ်မောတာဟာ ပန်လို့ကြီးလို့နဲ့အောက်ဆက်ပြီးတော့လှုပ်ထားတဲ့တုံးဆဲပဲသူ့မှာအတက်မရှိဘူးသူ့တက်တက်ဆိုမလှုပ်ရှားနိုင်ဘူးအဲဆရာကလုံးနှိမ့်လိုက်တဲ့အခါကျတော့ရုပ်စိတ်ကြွားနေရုပ်စိတ်အားကြီးကြီးဆိုးပြီးတော့ဟိုမှာတွားပြီးတော့ထိပါတဲ့အခါမှာအဲတုတ်တုတ်ဆက်ဆက်ကြီးဖြစ်လာတာပဲဒီကတင်ပေးတဲ့လောက်ပုံပြီးတော့လှုပ်ရှားလာတာပဲဒါလိုပါပဲဒီ ခရီးနဲ့စိတ်အဖြစ်ကိုခလုတ်နှိမ့်လိုက်တဲ့အခါကျတော့ဆိုင်ရာအစိတ်ပိုင်းနေတယ်ဒီလိုလို့စိတ်ပိုင်းနေတာလှုပ်လို့ပြောရတဲ့အခါလည်းဖြစ်လာတယ်ဒီလိုဒီတော့ပန်ကာမှာပစုဝဆက်လာတဲ့ဒီအဖြစ်အားရဲ့ဒီအထုပ်လို့ရဖြစ်တာဒါလည်းခုပဲရှိဒီတော့မှရှာကြည့်ပါသူတတ္တိဒါလည်းခုပဲရှိဒါတိုင်းပါပဲဒီမှာနန္တတ္တိနဲ့ယုတ်တ္တိပေါက်ဆက်ပြီးတော့ဖြစ်ရတယ်ဆိုတာသိရှိတယ်ရောရှိပါတယ် ဆိုတော့ရှိမှလို့ရှိရင်တော့ပို့ပြီးတော့ရှင်းရှင်းလင်းပြတတ်ပါတယ်။ယခုတိဋ္ဌာနည်းကထိုင်ချစေကာလမှာကုလိုအားထုတ်ပြီးတော့ဘူရပြင်းပေါ်လေးမှတ်လို့တတိသမารိပညာတွေဖြစ်လာရင်နည်းနည်းကိုကွဲစီသွားတဲ့ခါကျတော့ထိုင်စေခဏနဲ့ထိုင်နေတာကနော်ထိုင်တာကရုပ် အတ္တကောင်မဟုတ်ဘူးဆိုတာရှင်းသွားပြီအသက်ရှင်နေတဲ့အကောင်လည်းမဟုတ်ဘူးဆိုတာလည်းဟုတ်ရှင်းသွားပြီလူကောင်နတ်ကောင်မိန်းမကောင်ယောက်ျားကောင်သက်ရှင်နေတဲ့အကောင်မဟုတ်ဘူးဆိုတာရှင်းသွားပြီမဟုတ်ဘူးတော့ဟုတ်တာကပါလဲဆိုတော့အနန္တရုပ်တော့ဟုတ်တယ်လေပေါ်တာနန္တရုပ်ပဲဒီတော့တကယ်အရှိနန္တရုပ်သဘောကိုမျက်မြင်ကြည့်ကြည့်ရင်လည်းပေါ်စေ ရှုမှတ်ွယ်ထိုင်တဲ့ကာလမှာနာနဲ့ရုပ်ကိုသိစားရင်အဲ့ဒါကြည့်လို့ကြည့်ကြည့်ရင်ထိုင်တဲ့အမူအရာလေးသိစားစိုက်ချိန်လိုက်တဲ့ဆရာဆိုင်ပြီးတော့ဆွေးနွေးဆိုတာရှိရှိပေါ့နာယုတ်ပေါ်တဲ့ရှုမှတ်ွယ်ရှုမှတ်လို့ရှိကွဲလာတာပဲနာနဲ့ရုပ်ကွဲပြီဆိုလို့ရှိရင်ခုနအကောင်ကြီးမဟုတ်ဘူးတတ္တဝါကောင်ကြီးငါကောင်မဟုတ်ဘူးသိရှိရတဲ့အကောင်မဟုတ်ဘူးဆိုတာပါလေ

အကြောင်းလေးတွေမသိဘူးဆိုလို့ရှိရင်ဒီယောဂီအရှိတ်တွေဟာညာဘမဟာဇမာကြီးအလိုကျဖြစ်ရတာပါဆိုတာပေါ့သူကသံဖို့ထားတော့သူ့လိုကျဖြစ်ရတာပါဆိုတာအစွဲကြီးရှိပါရဲ့အကြောင်းကိုမသိဘူးဆိုလို့ရှိရင်အကြောင်းကဖြစ်တယ်ဆိုတဲ့အစွဲဖြစ်တယ်လို့သူ့အကြောင်းနဲ့သူ့အကျိုးဖြစ်ပုံလေးတွေမသိဘူးဆိုလို့ရှိရင်လည်းပဲဖန်ဆင်းစီမဟာဇမာထည့်ပြီးတတ်တယ် ကြာလည်းပဲအယူဆလွမ်းမှာမှုတစ်မျိုးပါပဲပြောတယ်။သကုဏပံကလည်းကြီးကရှိဖို့မပြုလို့ပံကလည်းရတယ်။ဒီတိုင်းတော့ဟာအတော့ကြီးအခဲတွေပဲအသေးပဲဘာလို့လဲရတော့။ကိုလေးစစ်ကြီးစီးစီးလို့ကဓမ္မလာကြီးစီးပါတဲ့ခါလည်းပြီးတော့ပံကလည်းရတာမြတ်ကြီးစီးစီးလို့ဆရာကလေးလိုက်တဲ့ခါကျတော့ယောဂီစီးစီးလို့အားလည်းတော့ ဒီလည်းခုကအကျိုးတရားလက်ရှိရှိရှိနေဆက်ပြရှိရှိနေတာအကြောင်းပြတော့အကြောင်းနဲ့ကျိုးရှိနေပြီးတော့ဖြစ်နေတာရှင်းတယ်လို့ထို့သူပဲထိုင်ရင်းနဲ့နာအဆက်ဆက်အကြောင်းတရားကြောင့်ထိုင်ရုပ်အစစ်အစ်အကျိုးတရားတွေလည်းပဲအကြောင်းနဲ့ကျိုးလည်းပဲဒီဒီကြောင့်ကြီးလို့တွဲပြီးတော့ဖြစ်နေတယ်ဆိုတာလည်းပဲစိတ်ရှိလို့ရှိရင်လည်းတတ်ပါတယ် ။ဘာကလည်းဒီဒုက္ခမှာသူဆိုင်ရာခလုတ်ကိုဆလိုက်တော့ကြီးစိုးကိုပြတ်သွားတယ်။ကြီးစိုးကိုပြတ်သွားတယ်လည်းဟောဘာကလည်းရပ်သွားတယ်။ဒါတော့အရှင်လေးတွေတော့လဲနေတော့ရှိပါတယ်။အတိအတိဒီမျက်စိအရှင်ရောက်လဲသဘောတော့မဟုတ်ပါဘူး။အဲဒီသဘောလေးရှိသလိုထို့သူပဲထိုက်ဆနေရင်းကတစ်ခါတစ်ခါဟာ ထိုင်လို့တဲ့စိတ်အစဉ်လေးကိုဆက်ပြတ်သွားတာရှိတယ်။အဲဒီခါကျလို့ရှိရင်ထိုင်ရတဲ့ဘောကိုရက်ရက်နေတာလည်းရှိတယ်။ထိုင်တဲ့စိတ်အစဉ်အားကောင်းပါမှထိုင်ရုပ်စိတ်ကလည်းအောက်ကျကျသွားတာ။ထိုင်တဲ့စိတ်အစဉ်လေးအားလဲသွားလို့ရှိရင်ဟောလည်းအားနေတာပဲ။ထိုင်တဲ့စိတ်စီရက်သွားပြတ်သွားလို့ရှိရင်ဒီလိုလည်းထိုင်ရုပ်ကလည်းပြတ်သွားတာပဲ။အဲတော့ဒါသာရှိရင်ဒါသာဖြစ်တယ်။ဒါသာမရှိဘူးဆိုလို့ရှိရင်ဒါသာရမရှိဘူးချုပ်နေတယ်ဆိုတာပေါ့။ ရှုနေရင်တော့ကောင်းသဘောပေါက်သွားပြီဆိုလို့ရှိရင်မဟာဇမနေရာမှာခုနအကြောင်းရုပ်ရှင်တွေရဲ့အကြောင်းအကျိုးရုပ်ရှင်တွေရဲ့အကြောင်းပါနန္တရားရောက်လာတယ်။အဲဒီနန္တရားမဟာဇမမဟုတ်ဘူး။အကြောင်းနန္တရားပဲ။သူ့အကြောင်းနဲ့သူချင်းရှင်းရှင်းရှင်းရှိနေတာရှိတာလည်းပဲဖန်ဆင်းပြီးမဟာဇမဆိုတာနေရာမရှိပါဘူး သူ့ကြောင့်တဲ့ကြည်ကျိုးမသိတော့အဲ့ဒီနေရာမှာပန်းကြီးကြီးမဟာယမထည့်ယူထားတယ်။ဒီဉာဏ်ဖြစ်စဉ်မှာဒီကြောင့်ဒီကြောင့်ကိုရှိနေဒီကျိုးဒီကျိုးကတော့ဖြစ်နေတယ်။ဒီကြောင့်ဒီကျိုးရှိဖို့ဆိုလို့ရှိရင်ဒီကျိုးကလည်းပဲမထင်ရှားနေမရှိရဲ့ပဲ။ဒီကြောင့်ဒီကြောင့်ထုတ်လို့ရှိရင်ဒီကျိုးဒီကျိုးတွေကလည်းပဲကွယ်မှာပဲဒီကတော့ ဒီတော့အကြောင်းနဲ့အချင်းဆက်ဆက်ပြီးတော့ရှိနေတယ်ဆိုတာမြတ်စွာဘုရားကိုဟောထားခဲ့တာကဟောထားတဲ့အတိုင်းဆိုလိုထိုင်တဲ့ကာလမှာရှိလို့ပရိသမာဓိများအားလေးတော်လေးကြည့်လာကြပြီဆိုရင်ကြောင်းနဲ့အဆိုဆက်ဆက်ရှိပါလေထိုင်တဲ့ခဏနဲ့ဆင်ញင်လာကအကြောင်းနော်ထိုင်လာကအကျိုးရုပ်ခုနထိုင်တဲ့ရုပ်အစီအစဉ်ဟာ မာပြမာကြီးရဲ့ခံစင်းကမဟုတ်ဘူးဆိုတာကိုသူသိကြတယ်ခံစင်းကမဟုတ်သူဟုတ်တာကဘာလဲဆိုတော့ပေါ်တာကြောက်ကြတာဟုတ်ဒါလည်းကြောက်ကြတာဟုတ်ရောတကယ်ဟုတ်မဟုတ်တယ်တကယ်ပရမတ္ထအဖြစ်အတုအဲကုလိုတိပ္ပာကြီးနဲ့ရှိမှလို့ရှိရင်လည်းအတ္တပိစိကတွေ့နေတဲ့ပရမတ္ထအဖြစ်အကျမ်းတဘာဝအဖြစ်ပရမတ္ထအဖြစ်အကျိုးတဘာဝအဖြစ်တွေလည်းသိမှပြနေတာ ဒီတော့ကြောက်ကြိုးပေါ်စေရှိမှကွဲရှိမှလို့ကွဲသွားပြီဆိုလို့ရှိရင်ဒီလိုကြောက်ကြိုးတဲ့တရားတွေမတွေ့သေးဘူးဆိုလို့ရှိရင်ညာဘာကြီးရဲ့လက်ရာဟာအခုရှိနေလို့ဟိုတုန်းကလည်းရှိရဲ့နောက်လည်းရှိဦးမှာပဲတော့မဟုတ်တန်တရားဖြစ်လို့ရှိရင်လည်းညာဘာကြီးရဲ့လက်ရာဟာဟိုတုန်းကရှိခဲ့သေးသလားနောက်လည်းရှိဦးလို့မှာလားဆိုတော့ဒီဝတ္တတရားကြီးအခုကြောက်ကြိုးကြည့်တာလည်းပဲရှင်းသွားနိုင်ပါတယ်အဲဒါဟာ ကြောင်းတဲ့အကျိုးရှိတော့ဇုံဝမှုတွေရှင်းတော့တာတဲ့ဒါကဥပဒနာအခြေခံမှာပေါ့လေသိဉာဏ်တက်သွားတာပေါ့နာယုတ်ပေါ်စေကြောက်ကြုတ်ပေါ်စေခါတကယ်အမှန်တိုင်းသက်ကောက်လုပ်ရတယ်ဒါသိချော်တဲ့အခြေခံမဟုတ်ဘူး မှတ်တဲ့ရက်ကောက်လည်းသိတော့ရတယ်ဒီရောက်လာတာဖြစ်တယ်ဒီအာယုံလေးတွေကိုရိုးရိုးစိတ်ပြီးလည်းကြည့်နေတာစိတ်တော်ဝါလာကအတိတ်တိတ်ဆုံးလာရှိတယ်။နောက်ဝိရိယတတိသမာဓိတွေအားပြလာလို့ရှိရင်တကယ်သဘောမှန်လို့ဒီကြည့်သွားပြီဆိုလို့ရှိရင်ယုံမှန်ရှင်းပြီးတော့ဒါနာနဲ့ရုပ်တာဟုတ်တယ်။အကြောင်းနဲ့ဆက်ဆက်ရှိတာဟုတ်တယ်ဆိုတာသုံးချက်ရှင်းလဲမှန်သွားပြီပေါ့။ ဆုံးဖြတ်ချက်မှန်သွားပြီဆိုလို့ရှိရင်တိမှားတို့ယုံမှားတို့လည်းပဲဒါလည်းရှင်းပြီပေါ့ဟင်းအဲ့ဒါဟာဒိဋ္ဌိအဲဇီဝအတ္တအစွဲပေါ့ဒိဋ္ဌိတော့ပုံပရမအတ္တအစွဲဒိဋ္ဌိပြောက်ပုံပေါ့လေအဲဒီပေါ့ဒါလို့ဆိုလို့ရှိရင်တော့သိချော်တဲ့ ဥပလာကအလိုမလိုက်ပြီးတော့နည်းနည်းလေးတော့ဒိဋ္ဌိယူတော့ပြော့သွားပြီလို့ဒီလိုဆိုရမှာပါပဲသို့တော့အရှင်းပြောက်ဖို့ကတော့တတဗံဖြစ်မှာပဲအဲဒီဒိဋ္ဌိယူကပြောက်သွားတယ်နောက်လေးကြာမှာတိတ်္ခာဒိဋ္ဌိကျင်းသွားတာနဲ့ပဲကျန်တဲ့ဒိဋ္ဌိတွေလည်းပဲအကုန်လုံးပြုတ်ပုံလေးပြီးပြောပြရစီတော့ဒီလိုပြောဖို့အရှင်ရတော့ပါဘူး